တည်တည်လျောက်ပတ်တဲ့တပ္ပါယ9မျိုးကိုကြည်ခြင်းအားဖြင့်ဘာဝနာဉာဏ်ကိုကြည်ကြည်ဆုံးရမယ်လို့ဆိုပါတယ်။အဲဒီတပ္ပါယ9မျိုးတော့လွန်ခဲ့တဲ့၄ရက်လောက်ကခေါ်ခဲ့ပါပြီ။ကောင်းစဉ်လောက်ပဲဘုန်းကြီးကသိတာရင်ပြန်ပြီးတော့ပြောပါမယ်။အဲဒီ9မျိုးကတော့တိအာဝသတ္တပါယနေရာထိုင်ခြင်းအစဉ်ပြေခြင်း အဆင်ပြေသောနေရာထိုင်ခင်းဒီနေ့ဟောကြားတာသဗ္ဗာယကျမ်းတော်များမှာဆိုလို့ရှိရင်ဆုံးခံရအဆင်ပြေခြင်းပြီးတော့မကျက်စားခြင်းသောနေရာမှာမကျက်စားခြင်းပေါ့ကျက်စားခြင်းတဲ့နေရာမှာကျက်စားခြင်းပြီးတော့ဘာသာတပ္ပါယတင့်လျော်တဲ့တရားစကားကြားလာရင်ဆင်းရဲခြင်းပြီးတော့ပုဂ္ဂလတပ္ပါယရှင်းခြင်းအဲညီမျှခြင်းပေါ့ဒီပုဂ္ဂိုလ်အစဉ်ပြေခြင်းအထူးအဖြင့်ကမ္မထမ်းဆရာပေါ့ သဘောဇနတပါယအစာတော့အစဉ်ပြေခြင်းလူတပါယအပူအေးဓာတိကုမျှတာခြင်းနောက်အရိယဝသတပါယတွားရထိုင်ရောအရိယဘုလေးမျိုးမျှတာခြင်းဆိုအဲဒီမျှတာခြင်းခုနှစ်မျိုးသိတယ်လို့အတုံးပြုလို့ရှိရင်ဘုရားရှိခိုးတဲ့သတ္တဝိယတတိသမားပညာတရားတွေဆက်တာအကောင်းလာတတ်တယ်အထူးအားဖြင့်ဉာဏ်ပညာတွေဆက်တာအကောင်းလာတတ်တယ်အဲဒီခုနှစ်မျိုးထဲမှာပတ္တတပါယနဲ့ပတ်သက်ပြီးတော့ နည်းနည်းပြောစရာအထူးလေးရှိလို့ထပ်ပြီးတော့ပြောပြရစီဦးအဲ့ဒီခုနှစ်မျိုးသားမှာပတ္တတပါရနဲ့ပတ်သက်ပြီးတော့နည်းနည်းပြောစရာအထူးလေးရှိလို့ထပ်ပြီးတော့ပြောပြရစီဦး On these seven types of suitabilities, Sarah would like to speak a little on the suitability of speech. ပတ္တတပါရကတော့ကျမ်းဂန်များမှာ ယောဂီတွေနဲ့အသက်ဆိုင်ဆုံးဖွင့်ထားတာတော့သဗ္ဗာယဓမ္မသဝနာလို့ဆိုပါတယ်။တင့်တော်တဲ့တရားစကားကြားနာခြင်းလို့ဆိုပါတယ်။ကြားနာခြင်းဆိုလို့ရှိရင်ဆွေးနွေးခြင်းလည်းဒီထဲမှာပါသွားပါတယ်။ဒါတော့ပဲဆိုပါတယ်။အဲဒီရဲ့ဆန့်ကျင်ဘက်ကတော့အကျိန်းနဲ့တရားထုတ်တဲ့ပုဂ္ဂိုလ်များသမာဓိပညာရဲ့ဆန့်ကျင်ဘက်ဖြီလာဖြစ်တဲ့တိသနာကထာကြီးပေါ့လေ။အဲဒါကြီးမပြောရဘူး။ရစကားယူပါစကားဈေးစကားဒါကြီးလည်းမပြောရဘူး။ တရားနဲ့ပတ်သက်တဲ့ကိစ္စပင်ဖြစ်စေအတိုင်းအတာရှိရမယ်ဒီလိုဆုံးမိတ်ချက်ရှိပါတယ်တရားနဲ့ပတ်သက်တဲ့ကိစ္စပင်ဖြစ်စေအတိုင်းအတာရှိရမယ်ဒီလိုဆုံးမိတ်ချက်ရှိပါတယ်လွန်သွားလို့ရှိရင်တရားမှာအနောက်ဖြစ်ဖြစ်မှာဆိုလို့ခံတာတဲ့သဘောပါပဲဒီကိစ္စနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားအကျိတ်နဲ့တရားထုတ်နေတဲ့ပုဂ္ဂိုလ်များတရားမြင်မှတည်ရည်အတွက် မနာကျင်နာသနာတော်မူပြီးတော့အပပတဘိက္ခုဟောထဗတ္တိတရိယန္တာကာရီနောလို့ဆိုမိခဲ့ရှိပါတယ်ဘိက္ခုတို့စကားပြောလို့ရှိရင်အမှတ်ကျဲတာနော်တော့ကိလေသာဝတ္တနော်တော့စကားနည်းကြပါတဲ့အလွဲတာလို့ရှိရင်တော့တခါတရံတော့ပြောရတာရှိတာပါလေအဲဒီလိုပြောဝင်ကြုံရင်ဆိုလို့ရှိရင်ဗတ္တိတရိယန္တာကာရီနောဆိုတာပြောဝင်ကြုံတဲ့အခါမှာအကန့်အသတ်လေးထားပါတယ် ယောဂီနဲ့မအဆက်တဲ့စကားမပြောပါနဲ့အဆက်တဲ့စကားကိုဖြစ်စီအတိုင်းအတာလေးရှိတဲ့အဲဒီလိုအတိုင်းအတာနဲ့ပြောတဲ့အခါမျိုးမှာလည်းအမှတ်ထုတ်ပြီးတော့ပြောရမလားလို့ဆိုတော့ဗာတိတိတမ္ပဇနာကာရီဟောတိဆိုတာပြောတဲ့အခါမှာလည်းပဲပြောမဲ့ဆက်လက်ဒီစဉ်းစားမှုကအစပါပဲပြောမှုနဲ့ဆက်ပြီးတော့အကုန်လုံးစိတ်အမူအရာရုပ်အမူအရာတွေအကုန်လုံးလိုက်မှတ်ပါတဲ့အဲဒါဆိုပါတယ် ကိစ္စနဲ့ပတ်သက်ပြီးတော့ဘုဒ္ဓစာပေဘုဒ္ဓထိုက်တော်ရှိတဲ့ပုဂ္ဂိုလ်များအထူးဒီပရိထားကြအချက်ကလေးတွေပါပဲပြီးတော့စာပေဘုဒ္ဓရှိပြီးတော့ထိုက်တာလည်းများတရားအလေးလာရှိတဲ့ပုဂ္ဂိုလ်များဆိုရင်တာပြီးတော့ပရိထားကြကောင်းပါတယ်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဘုန်းကြီးကိုရွေ့ပါလိအကြောင်းအရာလေးတစ်ခုပြောပြရစီလွန်ခဲ့တဲ့နှစ်အနည်းငယ်ကဘုန်းကြီးကြုံခဲ့တဲ့ မြူသားယောဂီတယောက်ပေါ့လေအဲ့ဒီပုဂ္ဂိုလ်ကြီးဟာအစိုးရဝန်တန်းပေါ့လေအကြီးတန်းတော်တော်အရာကြီးပါတယ်ဆိုတာအငိမ့်စားပါပဲသူကဘုဒ္ဓစာပေလည်းပဲထိုက်တန်တဲ့အလေးလာရှိထားပါတယ်ပါဠိစာပေတော့တင်လာတော့မဟုတ်ပါဘူးနေတရားလိုဘာလို့ဒါကြီးကြည့်တာဟိုစာစာကြည့်တာထိုက်တန်တဲ့လည်းတရားလေးလာလည်းရှိဘူးပါတယ်ဒါပေမဲ့လို့သူဟာတော့မပြည့်စုံပါဘူးသူကကမ္မထမ်းဆရာကြီးလုပ်နေတာ နောက်အဲ့ဒီပုဂ္ဂိုလ်ရိတ်တာရောက်လာပြီးတော့ဘုန်းကြီးနဲ့ပထမဆုံးတိုးတာပါပဲဒီနေ့လိုရိတ်တာရောက်လာပြီးတော့နောက်နေ့မှာဘုန်းကြီးနဲ့ပထမဆုံးစပြီးတော့ဘုန်းကြီးကအခြားခြားယောဂီအထုပ်ပုံတွေစာရင်းနဲ့လက်တွေ့နှစ်ခုပေါင်းစပ်ပြီးတော့ပြောကြတဲ့အလေးရှိပါတယ်လက်တွေ့ကဒီလိုရှိတယ်စာရင်းကဟောဒီလိုဆိုထားတယ်ဆိုတာပါပါဠိလေးတွေထုတ်ထုတ်ပြီးတော့ဘုန်းကြီးကညွှန်ပြတာအဲလိုညွှန်ပြတဲ့အခါ သူကဘုန်းကြီးညွှန်ပြတဲ့ပါဠိတွေတေချမ်းကပါတာပဲဖေ။ဘယ်ဘယ်လိုဆုံးမိတာပဲဖေဆိုတော့သူကအတိတ်တွေကျမ်းကျမ်းညွှန်နေလဲပြောအတိတ်တွေသူကတန်တတ်ပြီးတော့ပြောပြောသွားတယ်။ဒီတော့ဘုန်းကြီးကဟန်တာပါတယ်။ဒါကြီးအတုပုလာတာဆိုရင်တရားညင်ကြတဲ့အတိုင်းပဲအထုပါလို့ခုအလှည့်ကြမှာပဲပြောတာပေါ့လို့အခြားကိစ္စတွေသူနဲ့မဆိုင်တဲ့ကိစ္စတွေဝင်ပြီးတော့တွက်တော့ဘုန်းကြီးကဟန်တာပါတယ် ပြိယနဲ့ဟန်တာပါဒါပေမဲ့မရဘူးနောက်တနည်းလည်းဒီလိုပဲနောက်တနည်းလည်းဒီလိုပဲနောက်လေးရက်မြောက်ရောက်တဲ့အခါကျတော့ဘုန်းကြီးကသူခက်နာနာလေးပြောပြီးတော့တွေ့ရတော့တာပဲဘုန်းကြီးကဒီမှာတွေ့လိုက်ပါတယ်အော်သူဟာတကယ်တရားလို့လို့လာတာမဟုတ်ဘူးသူ့ဘုသူတာရိတာလာပြီးတော့ကြကြင်လို့လာတဲ့ဒကာကြီးပဲလို့ဒီလိုပဲတွေ့လိုက်ပါတယ်ဒါသူပြောရတယ်ဒကာကြီးလို့ ဆရာကြီးကတပည့်ချင်းနဲ့လာတာလားဆရာချင်းနဲ့လာတာလားလို့ဘုန်းကြီးကတစ်ဆယ်လားဒကာကြီးကဆရာလားလို့ဘုန်းကြီးကဆရာလားဒကာကြီးကတပည့်လားလို့မေးတာဟာဒီတော့ကတပည့်ပေါ့ဗျာတဲ့ပြီးတော့ဓမ္မအထုတ်ရှင်လို့လာတာပဲဒီကဒီလိုပြောပါတယ်တခါကြီး၃ရက်ရှိရှိပြီလို့ဘုန်းကြီးတားနေတာတခါကြီးကလူကြီးလူကောင်းဆိုတော့ရင်ကြီးလာဘုန်းကြီးကတားနေတာ၃ရက်လုံးလုံးတားမရဘူးလို့တခါကြီးကအခုဘာနဲ့တူလဲဆိုတော့ဟို သရိုးသားဗိဒိတ်ဆရာနဲ့တူးနေပြီလို့အဲဒါလို့လက်တပ်ပွဲတွေကြလို့ရှိရင်ဗိဒိတ်ဆရာဟာသူကလိုက်ပြီးတော့ဗိဒိတ်ဆရာအနေနဲ့ပေါ့လေဆောင်ရတယ်လို့ဗိဒိတ်ဆရာနေရာနေပြီးတော့ဗိဒိတ်ဆရာလောက်တာတော့အများပြည့်တာအများမြင်မှတော့ကြည့်ကောင်းတယ်လို့တစ်ချိန်မှာအဲဒီဗိဒိတ်ဆရာကိုယ်တိုင်သရိုးသားဖြစ်သွားတယ်လို့အဲဒီတက်ခံပွဲအချိန်ပြည့်တာသုံးတဲ့အချိန်ရောက်တဲ့အခါကျတော့ဒီဗိဒိတ်ဆရာဟာ သရုသနေရာမှာမနေဘဲနဲ့ပိဋိတ်ဆရာနေရာကနေပြီးတော့သွားပြီးတော့ပိဋိတ်ရောက်တယ်လို့အများအနေနဲ့တော့သိခွာကြသွားပြီလို့မှာဆိုလိုတဲ့သဘောကတော့ကိုကပိဋိတ်ဆရာဆိုလို့ရှိရင်တော့ပိဋိတ်ဆရာနေရာမှာနေကိုကသရုသဖြစ်တဲ့အခါကျလို့ရှိရင်တော့သရုသနေရာနေရာမှာအိန္ဒိယကထိုင်နေပါလို့ပိဋိတ်ဆရာထလို့တာအယုတ်ဆိုးတယ်လို့အဲလိုပြောလိုက်တဲ့အခါကျတော့ဒီကကြီးကတော်တော်လေးသူနားလည်သွားပါတယ် နောက်မလုပ်ပါဘူးဗျာတဲ့သူဝန်ခံသွားပါတယ်စိတ်ကောင်းသွားပါတယ်နောက်ပိုင်းကျတော့ဒါလောကမှာဖြစ်တတ်တဲ့သဘာဝလေးတွေကိုဘုန်းကြီးကပြောတာပါဒီမှာအဲ့ဒီလိုဖြစ်နေတယ်လို့မဆိုလိုပါဘူးစိတ္တတရားယောဂီတွေလည်းပဲတကယ်တရားရလို့လို့သတ္တသနာနဲ့လာကြတဲ့ပုဂ္ဂိုလ်ကြီးဆိုတော့ဘယ်နည်းနဲ့မှအဲ့ဒီအဖြစ်ကိုလည်းပဲခံမယောဂီမရှိပါဘူးတရုဒ္ဒနေရာမှာပဲကြာကြာနာနာထိုင်နေတဲ့ယောဂီကြီးကြီးကြီးပဲလို့ဘုန်းကြီးကဒီတိုင်းတွေ့ထားပါတယ် ဒီလောက်ဆိုဒါလောက်ပါပြီပြီးတော့ဟိုဒါကတော့ပါဠိတော်ကြီးနဲ့ပတ်သက်ပြီးတော့ပေါ့လေတချို့လောကီဘုဒ္ဓတာရှိတဲ့ပုဂ္ဂိုလ်တွေလည်းပဲကျုံရတတ်ပါတယ်ဒါ။နောက်တရားထုတ်တဲ့အခါမှာကိုလောကီဘုဒ္ဓတာလေးတွေတရားထုတ်တဲ့ကာလမှာသုံးချတတ်ပါတယ်။အဲဒါဒီလည်းပဲခဏအဲရုပ်သိမ်းထားဖို့ပါပဲ။ကျန်ကန်များမှာပြထားတယ်။ပညဝါသယထာမူကောတဲ့ပညဝါယောဂီပုဂ္ဂိုလ်က ဟုတုတအတွေ့အကြုံဘယ်လောက်ပဲများစီကမူမူဘောယထာစကားမပြောတတ်သောပုဂ္ဂိုလ်ပဲလို့ဖြစ်ရမယ်စကားပြောတတ်တဲ့ပုဂ္ဂိုလ်ကသူများခိုင်းတဲ့ဟာပဲလုပ်တာပဲသူကိုယ်တိုင်တည်ထွင်ပြီးတော့ဘာမှလုပ်တတ်တဲ့အလေးအကျင့်မရှိဘူးအဲ့ဒီသဘောမျိုးထားရမယ်ကျန်ကန်များမှာဒီတိုင်းပြပါတယ်ဒီနေရာဌာနမှာဘုန်းကြီးသဘောထားလေးနည်းနည်းပြောပြရစီ ဘုန်းကြီးရဲ့သဘောထားငငယ်ရစပြီးတော့အခုအထိပဲကိစ္စတရားဆောင်ရွက်ရမှာကိုမပိုင်သေးလို့ရှိရင်မကြွန့်ကျင်သေးလို့ရှိရင်အလယ်လုပ်ပြီးတော့ဝင်ဆက်ဖြစ်တဲ့အလေးမရှိပါဘူးကြွန့်ကျင်နိုင်နေတယ်လို့ကိုနဲ့မတက်ဆိုင်ဘူးဆိုလို့ရှိရင်လည်းပဲဝင်ပြီးတော့ဆက်ဆက်လို့မရှိပါဘူးတက်ဆိုင်ရာပုဂ္ဂိုလ်ကလူလားတောင်းဆိုတဲ့အခါမှာတင့်တယ်လို့အကူအညီပေးတတ်တဲ့အလေးရှိပါတယ်ဒါ ၅ခုမြောက်ဣန္ဒြေထက်ကြောင်းသမာဓိတ္တသနိမိတ်တေကာယေနသမာဓိတ္တသဥပဒနာခဏိကသမာဓိဤလေးနိမိတ်တေအဲသမာဓိဤနိမိတ်တကာယေနသနမိတ်ဟောင်းအာယုဟောင်းနီးဟောင်းကိုယူခြင်းအသုံးပြုခြင်းဖြင့်တမ္ပါတိတိပေါ်နံရောင်ကြည့်ပြစေရင်ပြည့်စုံတည်ရမယ်တဲ့ဘုရားတို့တရားထုတ်တဲ့အခါမှာ တခါတခါထိုင်လို့ကောင်းတာရှိသလိုထိုင်လို့မကောင်းတာလည်းရှိတယ်မှတ်လို့ကောင်းတာရှိသလိုမှတ်လို့မကောင်းတာလည်းရှိတယ်မှတ်လို့မကောင်းတဲ့အခိုက်ကြောက်ရောက်ပြီးဆိုရင်တကူကမှတ်လို့ကောင်းတဲ့အခြေအနေတွေကိုပြန်ပြီးတော့သုံးသပ်ကြည့်ရတယ်ဘယ်တော့ကဘယ်နေရာဌာနမှာဘယ်လိုအာယုံကိုယူပြီးတော့အထုတ်လို့ဖြစ်သေးတဲ့သမာဓိတွေထူးခြားခြားဖြစ်လာတယ်ဉာဏ်လေးတွေလည်းထူးခြားခြားပွင့်လာတယ်အဲ့ဒီနည်းကကောင်းတယ်ဆိုတာပေါ့လေတကူက အောင်မြင်တဲ့နည်းကိုပြန်ပြီးတော့အသုံးပြုရတယ်။ပြန်အသုံးပြုလိုက်လို့ရှိရင်မှတ်လို့မကောင်းတာတွေပြန်ကောင်းသွားတယ်။အဲဒါဟာသင်္ကေတထက်ချင်းအကြောင်းကိုပါတဲ့မှာသူကပါနေပါတယ်။၆ခုမြောက်သင်္ကေတထက်ကြောင်းကတော့ဘောဇဂနာကြအနုပဝတ္တနာတာယဘောဇဂနာမေညာဤအစိတ်အပိုင်းဖြစ်ကုန်သောဘုဇင်တရားတို့ကိုပဋိသလေးပါတိတိဤ အကြောင်းဖြစ်သောတရားတို့ကိုအနုပောတနာတာအစတင့်လျော်သလိုဖြစ်ပွားစေခြင်းအပြင်လည်းကမ္ပါရိတိဘာဝနာညာကိုပြည့်ပြည့်စုံကြရမယ်။ဒီဘောဇင်တရားတွေတစ်ချိန်ကြာလို့ရှိရင်အကျေဟောပါအောင်ပဲဘောဇင်တရားတွေဖြစ်ခြင်းရဲ့အကြောင်းတွေလည်းပဲအတီးတီးဟောပါအောင်ပဲ။ဒီမှာဆိုလိုတဲ့အဓိပ္ပာယ်ကတော့ခါရခါယောဂီများတရားကအမှတ်မကောင်းလို့ပဲဖြစ်ဖြစ်အမှတ်ကောင်းဝင်တယ်လို့သူစိတ်ထဲမှာ မှမကောင်းဘူးလို့ထင်လို့ပဲဖြစ်ဖြစ်ပါလေစိတ်အားလေးတွေညော့နေတာရှိတတ်တယ်အဲ့ဒါလိုညော့နေတဲ့အခါမျိုးမှာနှစ်သိအားရပိဋိဖြစ်စေတတ်တဲ့တရားတွေလာကြရတယ်ဝိရိယတက်စေတတ်တဲ့တရားတွေလာကြရတယ်အတိပညာဖြစ်တော့စီနိုင်တဲ့တရားတွေကြားလာရတယ်ကြားလာပြီးတော့တကယ်ကိုပဲရှင်းရှင်းကြည်ကြည်နဲ့အထူးကြောင့်ထားပြီးတော့ထင်ထင်လင်းလင်းပေါ်ပြီးရှုမှတ်ရတယ် အဲရှိမှလို့ရှိရင်ဘာဝနာညာဟာထူးခြားခြားဖြစ်လာတတ်တယ်။ဒါကဘာဝနာညာအဲဘာဝနာစိတ်တွေနည်းနည်းရောရဲနေတဲ့အခါမျိုးမှာဝိရိယပိဋိတံဘောဇဉ်ဝိရိယတံဘောဇဉ်နဲ့ဓမ္မဝိရိယတံဘောဇဉ်ဒီဘောဇဉ်သုံးမျိုးပွားပုံလေးအမြတ်ပါပဲ။ဒီလိုတစ်ခါတစ်ခါယောဂီကတရားအတွေ့အလေးတွေကောင်းပြီးတော့စိတ်တွေကအမနာတက်ကြွပြီးတော့သွားလာနေလို့ရှိတယ်။ အဲ့ဒီခါမျိုးမှာစိတ်ကတက်ကြွလုံးအားကြီးတော့တရားမှတ်ရတာကတည်ပြီးတော့နေရာမကျလာဘူးအာယုန်ထဲမှာစိတ်နဲ့မတက်လာဘူးချောနေတယ်တခါတခါလည်းပဲယောဂီကပြုံးသလိုလိုရှင်းသလိုလိုနဲ့ပေါ့အဲ့ဒီဟာတွေတရှိတတ်တယ်တက်ကြွပြီးတော့တရားတွေမမှတ်ဖဲလည်းဖြစ်နေတတ်တယ်အဲ့ဒီခါမျိုးမှာပတ္တတိပတ္တတိသမာဓိဥပ္ပခါဆိုတာပေါ့လေကိုယ်စဉ် သုံးပါးပွားပေးရမယ်တဲ့အေးအေးဆေးဆေးလေးပေါ့ဒီဖြစ်အောင်တရားလေးဟောပေးရတယ်ပြမှတ်တဲ့အခါလည်းအေးအေးဆေးဆေးလေးမှတ်ရတယ်အာယုသိမများပဲနဲ့တီတီငြိမ်ငြိမ်လေးပေါ့လေတက်တောင့်တက်တာလေးလည်းဒီလိုလည်းမှတ်ရတယ်တခါတခါမှာတရားကမှတ်တိုင်းလည်းပဲယူစားတိုင်းလည်းဖြစ်တာမဟုတ်ဘူးအေးသေးရသလောက်ပဲဆိုပြီးတော့ပေါ့လေညံ့ညံ့လေးပေါ့လေဘဲမလိုက်ဖဲနဲ့ခက်မြမြလေးဒီလိုမှတ်ရတာလည်းရှိတယ် အဲ့ဒါလို့ဆိုလို့ရှိရင်မဖြစ်ဘူးသေးတဲ့ပညာဘာဝနာများဖြစ်သွားတယ်အခုပြောခဲ့တဲ့ဘာဝနာစိတ်ရဲ့ရော့ရဲဆွေးယူသွားတဲ့အခါနဲ့ဘာဝနာစိတ်တိတ်ကြွတဲ့အခါမျိုးမှာတင်းတယ်လို့ပြုရင်ပြုပြင်ပေးဖို့ကတော့ကမ္မထမ်းဆရာတွေပေါ်မှာအများကြီးကြည့်ပါတယ်။ကမ္မထမ်းဆရာတွေကအခြေအနေယောဂီရဲ့အခြေအနေယောဂီရဲ့ပြောဆိုတင်ပြချက်တွေကိုကြည့်ပြီးတော့ တင်းတယ်တင်ပေးအဲတင်ပေးမှရပါတယ်ခါဘုလုံခဲ့တဲ့ရဲ့ငင်းတဲ့ကကြီးရပဲယောဂီတူဟာကျူသာဘာသာနဲ့အထုတ်ပါတယ်ယောဂီတူမဟုတ်ပါဘူးတော်တော်ကြီးများပါတယ်စောစောပိုင်းကတရားတွေတော်တော်လေးတွတ်တွတ်လဲလဲနဲ့ပေါ့ဒီရှင်းရှင်းနဲ့သိလာတာနောက်ပိုင်းရောက်တဲ့အခါကျတော့သူစိတ်ထဲမှာတရားတွေကျသွားပြီလို့ထင်တယ်အခုကကောင်းနေတဲ့တရားတွေအခုမကောင်းတော့ဘူးလေစိတ်ပြအားငယ်ပြီးတော့သူကလျှောက်တယ်ခါတခါမှာ တညာနဲ့တညာကုသပါစေကုကနည်းနဲ့ကုသပါစေရုပ်ရည်နဲ့လည်းဂတိကောင်းလေးဖြစ်တယ်မှတ်မကောင်းသလိုလိုပါလိုလိုအဲ့ဒီလိုဖြစ်တတ်တယ်ဒီဒီသားတာလည်းမရှိဘူးခါတိုင်းဆိုလို့ရှိရင်စီးကလေးစီးကလေးဒီဒီသားတာနဲ့မှတ်လို့အနာရတာရှိတာတခါတခါမကောင်းတော့သူတို့စိတ်ပြအားနေပြီးတော့ပေါ့လေတရားလျှောက်လျှောက်တာကြီးကြားရတယ်တခါတလေဘုန်းကြီးကဇာဝနာဝဖြစ်တဲ့လောကီဥပါလေးတွေလည်းပေးရတယ် အဲ့ဒီခါတော့ကကလေးငယ်ကြီးဟာလို့လူစုကလေးအရွယ်ကလေးတွေပေါ့အရွယ်နဲ့တကယ်ကြောက်ကန်နေကြလို့ရှိရင်နောက်ဖေးသွားတယ်မအီမသာဖြစ်တယ်လို့ဒီလိုဖြစ်ရတာဟာမိခင်အနေနဲ့ဆိုလို့ရှိရင်သားလေးကြည့်ရတော့စိတ်မချမ်းသာဘူးလို့ဒါပေမဲ့လို့ကောင်းတယ်လို့အဲ့ဒီလိုမဖြစ်လို့ရှိရင်ကလေးဟာကျမ်းမာရေးလည်းပဲ ရှိတဲ့အခါကျရှင်ရင်းတတ်တဲ့အရွယ်လည်းပဲအကြီးထွားတာကိုလိုဒီလိုသာဖတ်ဖတ်မှုတယ်လို့သူများလည်းပဲမေးမှုတယ်လို့ပြီးတော့ကလေးကြမှာရေးနဲ့ကလေးအရွယ်ကြီးထွားဖို့ရာအတွက်ဒီလိုဖြစ်ပေးရတာဟာကောင်းတယ်ဒီလိုအားပေးရပါတယ်ဒီမှာဖောက်ပြန်တော့တိုးတက်ခြင်းလို့ဆိုရမှာပေါ့လေဖြစ်ရတာဖောက်ပြန်တော့တိုးတက်ခြင်းပါပဲဘုန်းကြီးကစာအုပ်ဖတ်ဖတ်ထားတာပါကလေးရောက်ရတော့မဟုတ်ပါဘူးဒါတော့ရင်းနှီးတဲ့ မိခင်တွေလည်းဘုန်းကြီးကမေးထားတာပါအဲဒါတခါတခါယောဂီများကြိုးစားပြီးတော့ဖတ်ရတာနဲ့ငကူကောင်းရံကနေပြီးတော့မကောင်းပဲဖြစ်သွားလို့ရှိအားမငယ်နဲ့အဲ့ဒီခါမှာကလေးနောက်ပြေးသွားတဲ့ချိန်ဆိုင်နေပြီဆိုတာပေါ့လေကောင်းကောင်းသာမှတ်ပြီးတော့တက်မှတ်သွားလို့ရှိရင်အလိုလိုပဲတရားတွေကထူးခြားခြားတိုးတက်သွားမှာအားမငယ်ကြနဲ့ဒီနေ့အချိန်ပြည့်တော့ပါပြီနောက်နေ့ကျမှပဲကျန်တဲ့အကြောင်းတွေဆက်ပြီးတော့ဟောဖို့ပါပဲ ဒါလောက်လည်းပဲကြော်ကြဦးစို့